ဒီနေ့တော့လေကူမြောက်သတုဋ္ဌာမြောက်ဖြစ်တဲ့ပိဋိသံဘောဇဉ်တရားပိဋိသံဘောဇဉ်တရားကတော့အများသောအားဖြင့်ထင်ရှားတာများပါလေပိဋိသံဘောဇဉ်တရားပန္တဝါဣဇတံပိတိသံဘောဇင်ကံအတ္တိမေဣဇတံပိတိသံဘောဇင်ကိုတိပသနာတိ အတန္တဝဣဇတာပိတိသံဘောဇင်ကံနာတိမေဣဇတာပိတိသံဘောဇင်ကောတိပသနာတိယထာသနုပ္ပနာတာပိတိသံဘောဇင်ကတာဥပ္ပါတော်ဟောတိတင်္စပသနာတိယထာသဥပ္ပနာတာပိတိသံဘောဇင်ကတာဘာဝနာပါရိပူရိဟောတိတင်္စပသနာတိ ဘေကဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဝါယောဂီပုဂ္ဂိုလ်သည်ဣဇာတာကိုတွင်သန္တာ၌သန္တာထင်ရှားရှိသောပိဋိသံဘောဇင်ကဝပိဋိသံဘောဇင်တရားကိုမူလီမေငါဤဣဇာတာကိုတွင်သန္တာ၌ပိဋိသံဘောဇင်ကောပိဋိသံဘောဇင်တရားသည်အတ္တိရှိဤဤဤသောပါဇနာတိတရားမည် ဧသာတံကိုတွင်သန္တာ၌အသတာထေချမရှိသောပိဋိသံဘောဇင်ကဝပိဋိသံဘောဇင်တရားကိုမူလီမေငါဤဣဇတံကိုတွင်သန္တာ၌ပိဋိသံဘောဇင်ကောပိဋိသံဘောဇင်တရားသည်နတ္တိမရှိသေးပေဣတိဤသို့ပါဇနာတိတရားမိယထာသအကျင့်ချင်းရအဖြစ်လီအနုပ္ပန္နသာရှိကမဖြစ်ဘူးသိသောပိဋိသံဘောဇင်ကသာပိဋိသံဘောဇင်တရားဤ ဥပ္ပါဒောယခုအသစ်တဖန်ဖြစ်ပေါ်၍လာရင်သည်ဟောသည်ဖြစ်၏တင်စထိုဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပသနာတိသိရမည်ယတာအစအချင်းချင်းအဖြစ်လီဥပ္ပန္နတာဖြစ်ပေါ်လာပြီးသောပိဋိသံဘောဇင်္ဂတာပိဋိသံဘောဇင်တရားဤဘာဝနာပါရိပူရိမိမိသာဒါ၌အပြည့်အစုံပွားများပြီးသည်ဟောသည်ဖြစ်၏တင်စထိုပွားများပြီးတဲ့အကြောင်းကိုလည်းပသနာတိသိရမည်ဣတိဤသော ပိဋိသံဘောဇင်ကသာပိဋိသံဘောဇင်တရားဤဥပတိန်ဖြစ်ပေါ်ခြင်းအရာကိုဒေဝတိကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တတိယောဂိယသန္တမှာပိဋိသံဘောဇင်တရားတွေဖြစ်နေတဲ့ဆိုရင်ဖြစ်မှသိရမယ် ယောဂီသန္ဓမာပိဋိသံဘုဇင်တရားတွေဟာလုံးဝမဖြစ်သေးဘူးဆိုရင်မဖြစ်မှသိရမယ်။ယောဂီသန္ဓမာပိဋိသံဘုဇင်တရားတွေရှေ့ကတည်းပုံမူထူးခြားပြီးတော့ဖြစ်ပေါ်လာတဲ့ဆိုရင်အဲ့ဒီထူးခြားပြီးဖြစ်ပေါ်လာတဲ့အကြောင်းကိုသိရမယ်။ယောဂီသန္ဓမာပိဋိသံဘုဇင်တရားတွေအချင်းရအမျိုးမျိုးနဲ့အပြည့်အစုံပွားများပြီးပြီဆိုရင်အဲ့ဒီအကြောင်းအရာကိုလည်းအားလုံးသိရမယ်။ဘယ်နှပိုက်သိရမှာလဲ။ပထမပိုင်းကပါတယ်လေ။ ဖြစ်ရင်ဒုတိယပိုင်းကတတိယပိုင်းကထူတာလေးကိုသိရမယ်သုထပိုင်းကပြေဆုံးတာလည်းသိရမယ်ပီတိဆိုတာအပြောများတဲ့တရားတွေယောဂီတွေတက္ကရာကမများအမြအတန်ပြောများတဲ့တရားပေါ့တပည့်တော်ပီတိတွေဖြစ်လိုက်တာဗျာ တရားနာရတာပီတိတွေဖြစ်တယ်ဒါနာကုသိုလ်လှူဒန်းရတာပီတိတွေဖြစ်တယ်ဒီလိုပြောကြဆိုကြတာပါပဲပီတိပီတိနဲ့ဒုက္ခအထုခြားကြရှိတယ်အာယုံကိုနှိမ့်သိပ်သဘောကြအာရတဲ့သဘောကပီတိအာယုံကိုခံစားတဲ့အခါမှာချမ်းသာတဲ့သဘောကဒုက္ခပီတိနဲ့ဒုက္ခသဘောမကွဲပဲဖြစ်နေတတ်တယ်အာယုံကိုတွေ့ရတဲ့အခါမှာအဲ့ဒီအာယုံပေါ်မှာ နှင်းသိပ်သဘောကျရှင်လန်းနေတဲ့သဘောကပီတိရဲ့သဘောအာယုံကိုခံစားရတဲ့အတွက်ကြောင့်မို့ချမ်းသာနေတဲ့သဘောကဒုက္ခရဲ့သဘောအဲ့ဒီသဘောနှစ်ခုရှိတဲ့လည်းကဘယ်သဘောတွေပုံထင်ရှားတယ်လဲယောဂီတဏ္ဍာမှာပီတိသဘောနဲ့ဒုက္ခသဘောဘယ်သဘောကပုံထင်ရှားလဲပီတိထင်ရှားတဲ့ခါလည်းထင်ရှားမှာပေါ့လေဒုက္ခထင်ရှားခါထင်ရှားမှာပေါ့ ပိဋိတရားအဲ့ဒီပိဋိသဘောစဉ်မြန်မြန်ဖြစ်ပေါ်လာရင်ရုပ်တရားတွေဟာအာလုံးအခြေအနေ ပြောင်းလဲတတ်တယ်အာလုံးအရေးထူးမွေးညင်းခြေသက်လက်သက်စပင်ဖြားစရှိတဲ့သွေးလေမသွားနိုင်တဲ့နေရာကိုထားပြီးတော့သွေးလေလျှောက်တဲ့နေရာခန္ဓာကိုယ်အစိတ်ပိုင်းအကုန်လုံးမှာပိဋိတံဘောစဉ်တရား အားကောင်းလာရင်အားလို့အချိန်ကြီးပြောင်းသွားတတ်တယ်အားလို့ပြောင်းသွားတတ်တယ်ဒီသဘောတရားတွေကဒါထုတဲ့တရားပေါ့ပထမဥစ္စာပီတိ၅မျိုးပြောကြစို့ပီတိ၅မျိုးရှိတယ်တဲ့ဘယ်နှမျိုးရှိပါလိမ့်မြမတိမှာမြမတွေဟာပီတိနဲ့နေကြတယ်ပီတိတိဟူသောပီတိဘက္ခာပီတိတိဟူသောအစာကိုစားပြီးတော့နေရတယ်ယောဂီတို့ နတ်ပြည်မှာကျနတ်တွေကတော့နတ်သုဒ္ဓဘုတ်ဆိုတာရှိတယ်နတ်အစစာအဲ့ဒါကအဲ့ဒီနတ်အစစာကိုစားပြီးတော့နေရတဲ့နတ်ပြည်မှာနတ်တွေကစားစရာတစ်မျိုးရှိတဲ့နတ်တွေမှာအင်မတန်ရတာကောင်းတယ်တာမန်ပုဂ္ဂိုလ်တွေစားမယ်ဆိုရင်အစာမကြေပဲချက်ချင်းသိသွားတတ်တယ်ယဟန္တာရှင်မြန်ကြီးတွေဖရာရှင်များအဲ့ဒီလေအဲ့ဒီလောက်ပုဂ္ဂိုလ်တွေပဲစားနေရသမာဓိအင်မတန်ကြီးမားတဲ့ပုဂ္ဂိုလ်တွေပဲအဲ့ဒီနတ်ဩဇာကိုစားလို့ရတယ် သမာဓိနဲ့တဲ့ပုဂ္ဂိုလ်တွေနဲ့ဩဇာမစားနိုင်ဘူးအကယ်၍စားမယ်ဆိုရင်ဩဇာကအလွန်ကောင်းတော့အစာမကြေဘူးဓမ္မပြည်မှာဓမ္မတွေကပိဋိဘက္ခာပိဋိတိဟူသောအစာကိုစားပြီးနေကြတယ်ဆိုတော့ပိဋိဆိုတဲ့တရားကနံတရားကိုမနှချမ်းသာတာသိတာအစာသာမဟုတ်ဘူးဇာနာပိဋိဇန်တရားဤဟူသောချမ်းသာပိဋိတရားနဲ့နေကြတယ်ဓမ္မပြည်မှာဓမ္မတွေဘာလဲနေပါလဲ ဘာတွေစားနေပါလဲဒီပြုစားရဆိုရင်တော့ဗမာလူတွေလူတွေစားတယ်စားတယ်များလို့တော့မရှိတော့ဘူးပေါ့တိုက်ဆိုင်ကျိုးပုံစံမရှိတော့ဘူးပေါ့မြမပြည်မှာတော့တဲ့ခုတ်တိကာပိတိရဲ့ပထမဥဇုပိတိကခုတ်တိကာပိတိဘာပိတိလဲခုတ်တိကာပိတိဆိုတာတတိပဒံတရားရှုမှန်ပွားများလာတဲ့အခါအထိုက်အသိ ပြည့်စုံမွေးညင်းလေးတွေတစ်ခါတစ်ခါဖြစ်ပေါ်လာတတ်တယ်။တစ်ကြိမ်တစ်ခါမျှဖြင်းဖြင်းဖြင်းဖြင်းဖြစ်ပြီးတော့ခန္ဓာကိုယ်မှာဖြစ်လာတတ်တယ်။ခန္ဓာကိုယ်အစိပ်ပိုင်းနေရာတစ်ခုခုမှာပြည့်စုံမွေးညင်းထားလာတတ်တယ်ဖြင်းဖြင်းဖြင်းဖြင်းဖြစ်ပေါ်လာတတ်တယ်။အတော်လေးကြာမှတစ်ခါအတော်ကြီးကြာမှတစ်ခါဖြစ်ပေါ်လာတဲ့ပိဋိမျိုးကိုခုတ်တိကပိဋိလို့ခေါ်တယ်။တခါတခါအဲ့ဒီကျက်သိမဟိထားတဲ့သဘောလေးလောက်ယောဂီမျိုးကသင်ရှားဘူးလား အဲအခုလို့အိဒါကမိုးရတာကပုထင်ချမှာပေါ့ကျေသိမှုကြီးနေတာတော့ပုထင်ချမှာပေါ့ဟုတ်လားပေကြီးဖြစ်တဲ့ကျေသိမှုကြီးနဲ့အခြားရောက်ဖြစ်ပေါ်လာတော့ကျေသိမှုကြီးမတူဘူးနော်သူကစိတ်ပြီးတော့အေးပြီးတော့ချမ်းသာခြင်းတစ်မျိုးရှိတယ်ကိုရောစိတ်ရောလန်းဆန်းပြီးတော့သွားတယ်အဲ့ဒီကျေသိမှုကြီးကအဲ့ဒါလို့အတော်လေးကြာမှတစ်ခါတစ်ခါဖြစ်တတ်တဲ့ပီတိမျိုးကိုခုတိကပီတိလို့ခေါ်တယ်ခုတိကပီတိဖြစ်ပေါ်လာတဲ့အခါမှာလည်းပဲ ထိုက်ပြီးအားလျော်စွာကိုရောစရောလန်းလန်းဆန်းဆန်းဖြစ်ပေါ်လာတတ်တယ်။နှင်းခဏိကပီတိခဏိကပီတိဆိုတာကတော့လျှက်စင်များပြဲတယ်လို့ပဲခဏခဏဖြစ်တယ်ကွာခဏဖြေလိုက်ခဏပြောင်းလိုက်ခဏဖြေလိုက်ခဏပြောင်းလိုက်ထက်ခါထက်ခါဖြူဖြူဖြူဖြူဖြင်းဖြင်းဖြင်းဖြစ်နေတဲ့သဘောခန္ဓာကိုယ်ထဲမှာကျက်ပြီးငွေညင်းလေးတွေဟာဖြူဖြူဖြင်းဖြင်းဖြစ်နေတဲ့ထပ်တလဲလဲဖြစ်နေတဲ့သဘောဒါကိုခဏိကပီတိလို့ခေါ်တယ် ဟိုနေရာမှာဖြစ်လိုက်ဒီနေရာမှာဖြစ်လိုက်အထက်မှာဖြစ်လိုက်အောက်မှာဖြစ်လိုက်အဲ့လိုမကြမကြဖြစ်တယ်ထက်ကထက်ကဖြစ်တယ်ထပ်တလဲလဲဖြစ်တယ်ကျေသူမကြီးတွေအဲ့လိုဖြစ်လာတဲ့ခါကျတော့တချို့တတ္တိနဲတဲ့ပုဂ္ဂိုလ်တွေကကြောက်တဲ့စိတ်တွေဖြစ်ပေါ်လာတတ်တယ်တတ္တိရရတဲ့ပုဂ္ဂိုလ်တွေတရားအတွေ့သမာဓိအားကောင်းတဲ့ပုဂ္ဂိုလ်တွေမှာတော့ကိုရောစေရောလန်းလန်းဆန်းဆန်းဖြစ်ပေါ်လာတတ်တယ်ထပ်တလဲလဲဖြစ်တယ်အဲ့ဒါကခဏိကပိတိလို့ခေါ်တဲ့ဟိုနေရာမှာဖြစ်ဝင်တယ်ဒီနေရာမှာဖြစ်နေတယ်အဲ့လိုဖြစ်တယ်သူလည်းပဲ ကိုရောဆွေကလန်းဆန်းတဲ့သဘောတရားပေါ့အဲဒီလိုဖြစ်တဲ့ပီတိကိုခဏိကာပီတိလို့ခေါ်တယ်သုံးအောက်ကံတိကပီတိအောက်ကံတိကပီတိဆိုတာကဒီလှိုင်းများစွန့်မိုးလာတယ်လို့ပဲတကုံလုံးစွန့်ချုံပြီးဖြစ်တဲ့ပီတိမျိုးတကုံလုံးတကုံလုံးစွန့်ချုံလိုက်တယ်လို့ဖြစ်သွားတဲ့ပီတိမျိုးတစ်ခါတစ်ခါမှာဂုံးစာကြီးနဲ့စွန့်ယူတော့ထားလိုက်တယ်လို့ပဲဝုံကနေဖြစ်သွားတယ်ဒီလှိုင်းများ ကံနာကိုတက်လာတဲ့ခါကျတော့ဝုံနဲ့တစ်ခါတက်လာလိုက်အောက်တစ်ခါဆင်းသွားလိုက်ဝုံကနဲ့တက်လာလိုက်တစ်ခါဆင်းသွားလိုက်ဒါလိုပဲတဲ့ဘယ်လိုကောင်းမှန်းမသိပဲနဲ့ခန္ဓာကိုယ်တကုံလုံးဆွမ်းမှုဆွမ်းမှုပြီးတော့ဖြစ်သွားတဲ့သဘောဟာအောက်ကတိကပိတိလို့ခေါ်တယ်တခါတခါမှာတော့ခန္ဓာကိုယ်အထက်ပိုင်းကနေပြီးတော့အောက်ကိုဆင်းသွားတာလည်းရှိတယ်တခါတခါမှာတော့အောက်ကနေပြီးတော့အထက်ကိုတက်လာတဲ့ခါများလည်းရှိတယ်ဝုံကနဲ့ဖြစ်သွားလိုက်ဒီလှိုင်းများဆွမ်းမှုသွားသလိုပေါ့ခွန်စာရင်းနဲ့ဆွမ်းလိုက်သလိုပါပဲ တတိဒိဗတိမရတော့ဘူးတခါတည်းဘလို့ကောင်းမှမသိဘူးဘာဖြစ်သွားမှလည်းမသိဘူးအဲ့ဒါလို့တွေ့ချခံစားမှုကောင်းတဲ့သဘောတရားကို အောက်ကံတိကာပိတိလို့ခေါ်တယ်ဘာပိတိတယ်အကံတိကာပိတိပေါ့ခုလိုရသည်ဥဒုချတဲ့ခါကျတော့တောင်လေးနဲ့ခြုံရနေတဲ့ယောဂီများမှာတော့ဖြစ်မှာပေါ့อืมဟာလားထွေးနှွေးပြီးတော့အဲ့ဒါလေးတွေကသူကတောင်ခြုံထားတာကိုလေး ဥပ္ပေကပီတိသတိထားရတယ်ဥပ္ပေကပီတိက အလွန်ပြင်းထန်တဲ့ပီတိမျိုးဥပ္ပေကပီတိဖြစ်ပေါ်လာပြီဆိုရှင်အဟုတ်ကင်းစွာနဲ့ခန္ဓာကိုယ်အထက်ကိုတက်သွားတတ်တယ်ခန္ဓာကိုယ်အထက်ကိုတက်နေတယ်လို့လည်းဖြစ်တတ်တယ်ဆွဲအားရတဲ့အပေါ်ကနေပြီးဆွဲတယ်လို့ပဲဖန်လိုက်နဲ့ဆွဲလိုက်တယ်လို့ပဲခန္ဓာကိုယ်အပေါ်မြောက်တက်သွားတတ်တယ်နှစ်ပေသုံးပေစသည်ဖြင့်မြောက်ပြီးတော့အထက်ကိုတက်လာတတ်တယ်အမတန်ပြင်းထန်တဲ့ပီတိမျိုး ခန္ဓာကိုယ်ခြေလက်အင်္ဂါအစိတ်ပိုင်းတွေဟာပြတ်ထွက်သွားသလိုပဲလွင့်စင်ပတ်တာတဲ့တခါတည်းလက်ချင်းချင်းရှက်ထားပေမဲ့တခါတည်းအပြင်ဘက်ကိုလွင့်စင်ပြီးတော့သွားတတ်တယ်ခြေတွေလက်တွေကကိုယ်ယူကာယဖြစ်သွားတတ်တယ်အဲ့ဒီပိတိယလဲလဲလဲသွားတတ်တယ်ရှေ့ထိုးနောက်လာလဲဖြစ်သွားတတ်တယ်တခါတခါမှာတော့အဲရက်လက်ရင်ပြန်ကြီးတွေတက်ခါနေကြတော့တက်နှုတ်တဲ့ခါကျတော့မိခိုးထော်တာမြင်ဘူးမှာပေါ့မြင်ဘူးလားဟုတ်လားအဲရက်လက်ရင်ပြန်ကြီးတွေမိခိုး ဘောက်ကနေမိကိုတွန်းလိုက်တယ်လို့ပဲဝုန်းလဲဆိုတာအတန်အင်းနေမိဟိတ်ပြီးတော့ခေါင်းကနေပြီးတော့ခြေအဆုံးဘာမှမရှိဘဲနှိမ့်ပြီးဖြစ်သွားတယ်တခါအတန်နေမိဟိတ်ပြီးတော့ဖြစ်သွားတတ်တယ်တဲ့အမတန်ပြင်းထန်တဲ့ဟာမျိုးလျောက်ကြီးများမှားနေတဲ့အခါမှာဖြစ်ရင်ခန္ဓာကိုယ်ဟိုဘက်ဒီဘက်လန်လဲသွားတတ်တယ်ထိုင်မှန်းတဲ့အခါကျတော့ရွေ့ချနေတတ်တယ်ခန္ဓာကိုယ်ကတခါတည်းအဝိကိုရွေ့ချပြီးသွားတတ်တယ်တခါတည်းလူတရားနဲ့ဆွဲလိုက်တယ်လို့ပဲ တခါတခါတစ်ပေလောက်နှစ်ပေလောက်အပေါ်ကိုမြင်းပြီးတော့တဲသွားလိုက်တခါတခါဆင်းလာလိုက်တခါတဲသွားတခါဆင်းလာလိုက်တဲလိုက်ဆင်းလိုက်ဖြစ်နေတတ်တယ်ဒါမဲ့သူကခန္ဓာကိုယ်ကြီးကအလွန်လေးပြီမဲ့သူကဂွန်းဖာလေးလွဲသလိုပဲဖြည်းဖြည်းလေးတက်ဖြည်းဖြည်းကလေးဆင်းတယ်အစနေမမြည်ဘူးရှိကတော့ဒီဖိုင်တမိုင်းမှာမြူသမီးတွေအဲ့ဒီဥပ္ပကပိတိဖြစ်တာတော်လေးများတယ်ယောဂီတွေဝိုင်းပြီးတော့ကြီးနေကြရတယ်လားတပေနဲ့ပေလောက်အပေါ်ကိုလွဲတက်သွားတာတခါပြန်ဆင်းလာတာခုလည်းရှိမှာပေါ့ရှိရမလားခုလည်းပဲ ရှိတယ်ပြောနာတော့မကြဘူးအပေါ်တက်ရတယ်ဆိုတာကကိုနဲ့ကျမ်းမြင်တယ်မထိတော့ဘူးယောဂီနှစ်ပေသိမ့်ပေသုံးပေလောက်ချက်တက်သွားတာတခါတည်းကမ္မထမ်းဆရာတွေယောဂီကမ္မထမ်းဆရာတွေဒီမှာလာကြည့်ကြနေရတာလေးတွေနှစ်ပေသုံးသုံးပေလောက်အပေါ်ကိုတက်သွားတာတစ်ခါပြန်ဆင်းလာလိုက်တစ်ခါတက်သွားတစ်ခါပြန်ဆင်းလာလိုက်တချို့ယောဂီတွေကြည်ညိုပြီးတော့ဝိုက်ကြည့်နေကြရတယ်သူသတိပေးနေရတယ်မှတ်ခိုက်ထားရတယ်အရင်ကတော့တော်လေးပေါ်ပါတယ်ဒီမှာအခုတော့ရှိတယ်မဟုတ်ခုလည်းရှိတယ်မဟုတ်လား ရှိဘူးလားကာလာထိုင်ပေါ်ထိုင်ပြီးတော့ခုန်ဆင်းပြပေါ့ဥပ္ပကပတိဖြစ်ရဆိုပြီးတော့တခါကြောင်းပြန်ပြီးဆင်းသွားမှသိထားအောင်ဆိုတာရဲလည်းပဲရှေ့ကတော့သူတော်ကောင်းတရားပေါ်အမတန်လေးစားတာကိုယောဂီတွေရဟန်းတွေမှာလည်းပဲဥပ္ပကပတိအတော်ဖြစ်တဲ့ရှေ့ကအမျိုးသားတွေမျိုးသမီးတွေမှာတော်ဖြစ်တဲ့တော်ဖြစ်တဲ့ဒါထိတ်ထားရတယ်လားသွားပြီးထိတ်ပြီးတော့ဖတ်ခိုင်းနေရတယ်ရှေ့ကသူတော်ကောင်းတရားတွေတဲလူလာတာကိုယောဂီတွေက ဆရာသမားတွေညွှန်ကြားတဲ့အတိုင်းတူတူမတိတ်လိုက်နာလို့တိလဝိတုတိတိဖြစ်ပြီးတော့တရားကိုအာဘတရားထိုင်ကြထူးထူးဆန်းဆန်းနေဖြစ်ကြတယ်ရှိကယောဂီတွေမှာအခုယောဂီတွေကတော့ကြားတော့မကြားဘူးဥပ္ပကပိတိကိုယ့်အကိုခွန်သွားခွန်စားလုပ်ရတာဖြစ်မှာပေါ့လေအဲ့ဒါတန်ပြင်းထန်တဲ့ပိတိမျိုးပဲတချို့တောင်ပေါ်တွေတက်သွားတဲ့အောက်ကနေယူလာတာလေးဥပ္ပကပိတိရအထူးဆန်းတဲ့ပိတိပေါ့ငါးကခရဏပိတိတဲ့ ဖရဏပေတိဂွမ်းစီထိတော့ကြာဖို့မှာပေါ့ဂွန်းဖာလေးကိုစီနဲ့တိုးတဲ့ခါကျတော့ဂွန်းဖာလေးတစ်ခုလုံးမှာစီလေးတွေကစီတွေဟာပြန့်နှံ့ပြီးနေတယ်လို့ပဲတဲ့ဒီဖရဏပေတိဖြစ်ပေါ်လာတဲ့ခါကျတော့ခန္ဓာကိုယ်မှာတငိမ့်ငိမ့်တငိမ့်ငိမ့်တသိသိတသိသိဖြစ်ပြီးတော့ဘယ်လိုကောင်းမှန်းမသိကောင်းနေတဲ့သဘောခန္ဓာကိုယ်တစ်ခုလုံးကအမတန်ချမ်းသာနေတယ်သူကအကြာကြီးတဏှာကြီးနှစ်နာရီတိဖြစ်နေတယ်အဲ့ဒီဖရဏပီတိဖြစ်တဲ့ခါကျတော့ ဥပမာအပြင်ပြောရမယ်ဆိုရှင်တော့ဘယ်လိုပြရမလဲရေကန်ကြီးတစ်ခုထက်မှာတကြားတွေနှုတ်စီတွေဘာတွေနဲ့ဖြောပြီးတော့ထားအဲ့ဒီထက်မှာဝင်ထိုင်ကြည့်ခေါင်းလေးပေါ်ပြီးတော့အဲ့ဒီမွေးကြီးပေါ်တဲ့အထက်ကနေပြီးတော့အဲ့ဒီချုပ်စိတ်တဲ့အေးတဲ့အရာတွေခန္ဓာကိုယ်ထက်ကိုစိတ်ဝင်နေတယ်လို့ပဲအဲ့ဒီဖဏပီတိဖြစ်တဲ့ခါကျတော့ခြုံပြီးတော့ပဇိုင်းထက်မှာခြုံပြီးနေတတ်တယ်တခါခြုံစိတ်ပြီးတော့ရှာလေးတွေကပါပြီးဖြစ်ပေါ်လာတတ်တယ် ရှာထူနေတဲ့ရှာတွေကပွားသွားတတ်တယ်အရသာကြောကြီးတွေနည်းနည်းလေးစပေမဲ့ခန္ဓာကိုယ်တစ်ကုံလုံးထဲမှာအရသာတွေစိတ်ပြီးတော့ဝင်သွားတတ်တယ်အမှန်တန်ချမ်းသာတဲ့ပီတိပါပဲဖရဏပီတိဖရဏပီတိအမှန်တန်ချမ်းသာပီတိတစ်ကုံလုံးစိတ်ပြီးတော့ချိုပြီးတော့နေတယ်လို့ပဲအေးပြီးနေတယ်လို့ပဲဘယ်လိုခံစားဖို့ကောင်းမှမသိဘူးတစ်ခါဖြစ်ပြီးပြီဆိုရင်3 4 5ရက်လောက်ချမ်းသာပြီးတော့နေတယ်အဲ့ဒါဖရဏပီတိသဘောအားလုံးပီတိဘယ်နှမျိုးရှိလဲ ယောဂီတွေမှာအဲ့ဒီ၅မျိုးလုံးပဲထင်ရှားတယ်မဟုတ်ဘူးလားထင်ရှားပါတယ်နော်ထင်ရှားပါတယ်ထင်ရှားသိချင်တာပါပဲဘုန်းကြီးကတော့သေခုတိကပိတိကျက်တိမွေညင်းလေအတော်လေးကြာမှတစ်ခါတစ်ခါဖြစ်တဲ့ပိတိမျိုးဒါလေးတော့ဖြစ်ကြမှာပေါ့နော်อืมကြံတဲ့ဟာတွေကတော့ဖြစ်ပါဘူးနေ့ကခဏိကပိတိလျှာစင်ညာလဲသလိုခဏခဏဖတ်တလဲလဲဖြစ်နေတဲ့ဟာဖြူကနေဖြင်းကနေဖြူကနေဖြင်းကနေ ဖြုတ်လက်တဲ့နေရာမှာဖြင့်ခန္ဓာကိုယ်ဒီကုံလုံးပြန့်နှံ့ကျော်သွားတယ်ခါလဲအော်ရေပေါက်ကလေးကရေအုပ်ထက်ရေပေါက်ကလေးတစ်စက်မေးမှာခံထားတဲ့ရေပေါက်ကလေးတစ်စက်တစ်စက်ကြာရင်လိုက်လုံးလေးတွေဟာတအိုးလုံးပြန့်နှံ့ပြောင်းသွားဘူးလားဒါလိုပဲဖြူကနေဖြင်းကနေတစ်ချက်ဖြစ်လိုက်ပြီးတော့ခန္ဓာကိုယ်ဒီကုံလုံးမှာပြန့်နှံ့ပြီးတော့အခန့်ကောင်းတဲ့သဘောတရားမျိုးပေါ့လေအဲဒါကခဏိကပီတိလို့ခေါ်ထပ်တက်လက်ဖြစ်တဲ့အဲနေရအနှံ့ပြား ဒီပရဏပီတိဖြစ်ပြီဆိုရင်ခန္ဓာကိုယ်တစ်ခုလုံးလုံးမှာပြန့်နှံ့ပြီးတော့ဖြစ်တယ်မဖြစ်တဲ့နေရာဆိုတာမရှိတော့ဘူးလက်သက်ခြေသေးတို့ဆံပင်တို့မွေးညင်းတို့အဲ့ဒီနေရာမှာသွေးလေမလျှောက်တဲ့နေရာမှာတော့သူကမထင်ရှားဘူးသွေးလေလျှောက်တဲ့နေရာမှာလည်းများသူကတစ်ခုလုံးမှာထင်ရှားတယ်ပရဏပီတိသဘောတရားတွေအဲ့ဒီပီတိတွေဖြစ်ပေါ်လာပြီဆိုရင်ယောဂီမဂ္ဂနိဗ္ဗာန်တရားနီးနီးလေးကြံတော့တယ်ကိုရောစီရောချမ်းသာပြီးတခါတည်းတစ်ရှိတုံးနာနာရီသုံးနာရီအထုံသွားတာပါပဲအားခဲပြီးတော့ကြိုးစားသွားတာပါပဲပီတိတွေကလည်းဖြစ်လိုက်ဥပဒနာဉာဏ်ကဉာဏ်ကလည်းကောင်းလိုက် ပီတိတွေဖြေလိုက်ဝိပဿနာဉာဏ်တွေကောင်းလိုက်ဒုက္ခဝေဒနာကျင်းရှင်းပြီးတော့နေလိုက်ဆိုရင်တော့ဘလောက်ချမ်းသာလိမ့်မလဲဒီပီတိတွေဖြေပေါ်လာရင်အဲ့ဒီပီတိတွေဖြေဖို့မကောင်းဘူးလားယောဂီတွေမှာဟွန်းဖြစ်ခင်တော့ယူသားပေါ့အဲ့ဒါအဲ့ဒီပီတိဖြစ်ပေါ်လာပြီအဲ့ဒီပီတိလွန်ကဲလာပြီဆိုရင်သူကဘာဖြစ်လာတာသေးတယ်လဲဆိုတော့အမှန်ကြီးကောင်းပြီးတော့သိခနဲ့သိခနဲ့ဖြစ်ပြီးတော့အေခနဲ့အေခနဲ့ဖြစ်ပြီးတော့တတိလင်းလဲသွားတာတဲ့သူကမှန်ကြီးကောင်းပြီးတော့ချမ်းသာပြီးတော့ မားရီအလွန်ကောင်းပြီးတော့ချမ်းသာပြီးတော့အေးကနေသိကနေငြိမ်ကနေဖြစ်ပြီးတော့ဖြတ်ကနေဖြတ်ကနေတတိလေးလေးတော့တာတယ်အဲ့ဒါကိုယောဂီတွေကဟုတ်ပြီဒီဘညံတင်ဆင်ပြေပြီလို့ဒါကပိဋိကဖြစ်ပေါ်လာတော့ဝိပဿနာအန္တရာယ်တစ်မျိုးပဲယောဂီတို့ကောင်းတော့ကောင်းတယ်အန္တရာယ်ဖြစ်တတ်တယ်အဲ့ဒါပိဋိလေးနဲ့တတိလေးလေးသွားတဲ့ပုဂ္ဂိုလ်တွေကလည်းအများကြီးပါပဲခုညံစင်တာတွေအဲ့ဒါတွေဖြစ်မြတ်တတ်ပါတယ်အဲ့ဒါဒီထားရတာလေးတွေကကမ္မထဆရာက ဒါဘာဖြစ်တယ်ဆိုတော့နားလည်ထားရတယ်ဘုရားခိတတယ်လဲအမှားတွေကောင်းပြီးတော့သိကနေငိတ်ကနေဖြစ်ပြီးတော့တတိလေးလေးသွားတာတဲ့မိမ့်မိသွားတာတဲ့အဲ့ဒါလေးကိုယောက်ျားဘာထင်တယ်လဲယုံနိုင်ချုပ်သွားပြီဒါနိဗ္ဗာန်မျက်မှောက်ပြုသွားပြီထင်တဲ့ဘုဒ္ဓတန်နဲ့ကမ္မထာဆရာအဲ့ဒီမှာမျက်စိလဲပြီးတော့လမ်းမှားသွားတာတဲ့သိရကြည့်တယ်အပီတိ၅မျိုးနားလည်သွားပြီနော်လဲတယ်မဟုတ်လားလဲပေါ့ လက်ပါပီတိငါးမျိုးအစုံဖြစ်တော့မှာပါယောဂီတွေမှာယူဆကြပေါ့ပီတိသံဘောဇဉ်ရဲ့လက္ခဏာတို့ရသို့ပီတိသံဘောဇဉ်ကပီတိသံဘောဇဉ်တရားသည်သံပိယနာလက္ခဏောအာယုန်၌နှင်းသိခြင်းရောက်ရခြင်းအာရခြင်းလက္ခဏာရှိ၏အာယုန်၌နှင်းသိခြင်းရောက်ရခြင်းအာရခြင်းလက္ခဏာရှိ၏ပေါ်တဲ့အာယုန်ဒီပေါ်မှာရှုရင်မှန်ရင်ရှုရင်မှန်ရင်နဲ့နှင်းသိတဲ့သဘောတရားတွေ ရောက်ရနေတဲ့သဘောတရားတွေအာရနေတဲ့သဘောတရားတွေဝမ်းသာနေတဲ့သဘောတရားတွေကပိဋိသံဘောဇဉ်ရဲ့လက္ခဏာပဲဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှန်ရင်မှန်ရင်နဲ့အမှန်တွေကောင်းပြီးတော့ခန္ဓာကိုယ်တစ်ခုံလုံးတစ်ထက်မှာအေးနွေးပြီးတော့ဖြစ်လာတဲ့အခါကျတော့အဲ့ဒီအာယုန်လေးပေါ်မှာယောဂီကနှင်းသိပ်ပြီးတော့နေတတ်တယ်ချမ်းသာပြီးတော့လည်းနေတတ်တယ် အဲ့ဒီအာယုံလေးကိုလက်မထုတ်ရှင်ဘူးသူနဲ့ပဲတွဲပြီးတော့နေကျင်တတ်တဲ့သဘောရှိတတ်တယ်အာဘောတရားလည်းဖြစ်နေတတ်တယ်ငါတော့ပြဟုတ်ပြီအဆင်ပြေပြီလို့လည်းပဲအာရနေတတ်တယ်ခန္ဓာကိုယ်ပေါ်ပေါ်ပေါ်ပါဖြစ်ပြီးတော့ဒုက္ခဝေဒနာတွေလည်းကင်းကင်းရှင်းရှင်းဖြစ်ပြီးတော့သိကနဲ့ငြိကနဲ့အေးကနဲ့ဖြစ်ပြီးတော့အာရဝမ်းမြောက်ပြီးနေတတ်တယ်အဲ့ဒါဟာပိဋိသံဘောဇဉ်ရဲ့လက္ခဏာသဘောပဲအဲ့ဒီသဘောတွေမထင်ရှားပဲဘူးလားထင်ရှားသမားနည်းနည်းလေးပဲရှိရနော်ရှိရဒီလားချင်းတစ်ခါနဲ့ပါပါထင်ရှားရတာ နော်ယောဂီကသင်ရှားဘူးလားအဲသင်ရှားကြပါနော်သင်ရှားကြမှာပေါ့ဒုက္ခဝေဒနာအကျဉ်းစားတွေကင်းလာပြီဆိုတော့ခန္ဓာကိုယ်ထဲမှာနေရာထိုင်ရတာဘယ်လိုနေလဲပင်ပန်းနေသလားဆင်းရဲနေသလားလေးလာနေသလားပေါ်ပါနေသလားပေါ်ပေါ်ပါပါဖြစ်နေတတ်တယ်ထိုင်နေတဲ့ကြမ်းပြင်းတဲ့ပင်ပန်းဟာမထိတလူလူလည်းဖြစ်နေတတ်တယ်ခဏခဏစမ်းကြည့်တတ်တယ်ကွာကိုအကျမ်းပြင်းတဲ့ခန္ဓာကိုယ်များထိမှထိရလားထိမှထိရလားဆိုပြီးတော့ ကိုယ့်ကိုမကြမကြသွားသားစမ်းတတ်တယ်အဲ့ဒါပေါ်ပါဖြစ်တတ်တယ်အဲ့ဒါပိဋိသံဘောဇဉ်ရဲ့သဘောတရားလက္ခဏာသဘောတရားတွေပါပဲတဲ့ချမ်းသာပြီးတော့နေတတ်တယ်ဝမ်းမြောက်ပြီးတော့လည်းနေတတ်တယ်ဝမ်းသာပြီးတော့လည်းနေတတ်တယ်ပေါ်နေတဲ့အာယုံလေးပေါ်မှာမထားခင်မသွားခင်မလာခင်တစ်ဆက်သေးပဲမှန်မြဲမှန်နေတတ်တယ်အဲ့ဒါပါသဘောတရားလဲပိဋိသံဘောဇဉ်ရဲ့သဘောတဲ့အဲ့ဒီသဘောထင်ရှားတယ်မဟုတ်ဘူးလားတခါတခါဒါပိဋိသံဘောဇဉ်လက္ခဏာသဘောပေါ့ ကောင်းတဲ့သဘောတရားလေးတွေပေါ့ဒါပေမဲ့ကောင်းတဲ့တရားကိုမှန်ရတယ်စိတ်ထဲမှာချမ်းသာရင်ချမ်းသာတယ်လို့မှန်ရတယ်ကောင်းတယ်ဆိုရင်ကောင်းတယ်လို့မှန်ရတယ်သူဆွဲလန်းပြီးတော့မထားရဘူးဆွဲလန်းထားရင်ဝိပဿနာဉာဏ်ရဲ့အန္တရာယ်ပဲအန္တရာယ်ပဲခရီးပင်ပင်ပန်းပန်းကလာတဲ့ခါကျတော့တနေရာခိတထောင်နားတဲ့ခါကျတော့အမောပြေသွားတဲ့ခါကျတော့ကိုယ်ရောစိတ်ထဲမှာဘလို့နေလဲဘလို့နေလဲချမ်းသာပြီးမနေဘူးလားအဲ့ဒီသဘောတရားလိုပဲပေါ့ တရားကဒုက္ခဝေဒနာနဲ့ယဉ်ပြီးပြီးလာရတဲ့ဆိုတော့အမတန်ပင်ပန်းတယ်ကိုအမတန်ပင်ပန်းဒုက္ခဝေဒနာအကျဉ်းစားတွေကုန်သွားပြီးမရှိတော့ဘူးဆိုရင်ခန္ဓာကိုယ်ပေါ်ပေါ်ပါပါဖြစ်ပြီးတော့ပိဋိတိဖြစ်ပေါ်လာတော့ဝမ်းသာပြီးနေတတ်တယ်ကောင်းပြီးနေတတ်တယ်အဲ့ဒါပိဋိတံဘောဇဉ်လက္ခဏာဒါပေမဲ့သူ့ကိုမှန်ရမယ်မမှန်မဲ့ဒီတိုင်းထားရင်ကြာနေတတ်တယ်ဒါဒိဋ္ဌာတယ်ဒါလက္ခဏာသဘောဒါသာကိစ္စသဘောကပိဋိတံဘောဇဉ်ကပိဋိတံဘောဇဉ်တရားသည် ကာယစိတ်ဓာပိဏနာရသောကိုယ်စိတ်နှစ်ပါးကိုနှစ်သက်ပြီးဖြို့ပွားတိုးစေခြင်းကိစ္စရှိ၏ကိုယ်စိတ်နှစ်ပါးကိုနှစ်သက်ပြီးဖြို့ပွားတိုးစေခြင်းကိစ္စရှိ၏ပိဋိသံဘုန်းစဉ်ရဲ့ရတသဘောကိစ္စသဘောကကိုရောစီရောနှစ်ခုစလုံးမှာကောင်းပြီးတော့နေစာထိုင်တာဖြစ်နေတတ်တယ်နှစ်သက်ပြီးဖြို့နှစ်သိအားရပြီးနေတတ်တယ် ကိုရောစိတ်ရောနှစ်ပါးစလုံးနှစ်သိပ်ပြီးဖြုတ်ပွားတိုးစေခြင်းကိစ္စရှိတယ်အစာအာဟာရတွေလည်းပဲမစားရဘူးထမင်းမစားပဲလည်းနေနိုင်တယ်ဒါပေမဲ့နည်းနည်းစားလို့ရှိရင်လည်းပဲဗိုက်ထဲမှာဝါသွားတတ်တယ်အရင်ကထမင်းအများကြီးစားတဲ့ပုဂ္ဂိုလ်ကအခုဒီပိဋိသံဘောစဉ်တရားဖြစ်ပေါ်လာရင်နည်းနည်းပဲစားနိုင်တယ်နည်းနည်းစားရုံနဲ့အာဟာရကပြီးသွားတတ်တယ်ဝမ်းထဲမှာနေကောင်းထင်ကောင်းဖြစ်သွားတတ်တယ်အစားတော့လည်းနည်းလာတတ်တယ်ပိဋိသံဘောစဉ်တရားပေါ်လာရင် ယောဂီတွေဘယ်လိုလဲအသားတော့နဲလာသလားများနေသေးသလားပြောပါတယ်ဆောင်းချက်ကတချို့ယောဂီများပြမုံဟင်ကသုတ်ပကံလိပကံစားတယ်ဒါပဋိသင်္ဘောစီမဖြစ်သေးပဲကိုသူကပဋိသင်္ဘောစီမဖြစ်သေးဘူးဆိုတော့မုံဟင်ကသုတ်ပကံလိပကံစားတယ်စားပါစေဓမ္မကြီးပြောရတယ်စားနိုင်တဲ့အချိန်စားရတာကိုပီတိဖြစ်လာတာသူတို့စားနိုင်မှာမဟုတ်တော့ဘူးလို့ကိုစိတ်ဘယ်လိုနေမလဲကိုရောစရာဘယ်လိုနေမလဲနှိမ့်သိပြီးတော့ အာရပြီးတော့နေတတ်တယ်အစအစာတွေလည်းပဲပြီးဖြုတ်ပြီးတော့နေတတ်တယ်အာဟာရတွေလည်းပဲပြီးနေတတ်တယ်နေကောင်းထံကဖြစ်နေတတ်တယ်အဲ့ဒီသဘောတရားဟာပိဋိတံဘောဇဉ်ရဲ့ရတသဘောတရားပဲခန္ဓာကိုယ်တစ်ခုံလုံးလုံးထဲမှာသူကပြန်နှံ့မိနေတတ်တယ်ခန္ဓာကိုယ်တစ်ခုံလုံးထဲမှာလန်ဆန်းမိနေတတ်တယ်အရင်ကစကားနဲ့တဲ့ပုဂ္ဂိုလ်ကနည်းနည်းစကားပြောတတ်တယ်ဝမ်းသာပြီးတော့တရားအကြောင်းပါရောက်နည်းစကားပြောတတ်တယ်အရင်ကစကားနဲ့တဲ့ယောဂီတော်မှာပဲ အဲ့ဒီပဋိသဘောစဉ်တရားပေါ်လာပြီလို့ရှင်စကားနည်းနည်းပြောတတ်တယ်ကျေးဇူးတရားတွေခေါ်ပြောတတ်တယ်ဝမ်းသာနေတတ်တယ်ကမ္မထဆရာတွေပေါ်မှာလည်းကျေးဇူးတင်နေတတ်တယ်တရားပေါ်မှာလည်းပဲဝမ်းသာနေတတ်တယ်ဥပမာအားဖြင့်ဘာလို့လဲဆိုတော့ရေနဲ့ထိရတဲ့ရေလွန်တဲ့အခါကျတော့ကြာပန်းလေးဒီသစ်ပင်ဝါပင်များဘလို့နေတော့နေထိထားလို့ညှို့နှွမ်းနေတဲ့သစ်ပင်ဝါပင်တွေဟာပန်းကလေးတွေကရေလွန်တဲ့အခါကျတော့ဘလို့နေလဲလန့်ဆန်းပြီးတော့မလာဘူးလား ဒါလိုပဲတဲ့အဲ့ဒါပိဋိသဘောစဉ်တရားရာသခေါ်တဲ့ကိစ္စသဘောတရားပေါ်လာပြီဆိုရင်ခန္ဓာကိုယ်ကိုရောစေရောလန်းဆန်းပြီးဖြစ်ပေါ်နေတတ်တယ်ရှင်ရှင်ကြီးကြီးဖြစ်ပေါ်နေတတ်တယ်ကိုယ့်အကိုကိုယ်ပဲဩငါဟာဘာနဲ့ဖြစ်နေပါလဲလို့ကိုယ့်အကိုစဉ်းစားတတ်တယ်လန်းဆန်းပြီးတော့ဝမ်းသာပြီးတော့နေတတ်တယ်သူများကိုလည်းပဲတရားအထုတ်စေခြင်းနဲ့စိတ်ဖြစ်ပေါ်နေတတ်တယ်ပဏိတစိတ္တဇာယုလို့ခေါ်တဲ့ခန္ဓာကိုယ်တစ်ပုံလုံးထမပြန့်နှံ့ပြောင်းနေတတ်တယ်အနာယောဂါတွေလည်းပြင့်ပြောက်သွားတတ်တယ်အဲ့ဒီခါကျတော့အဲကြောင့်မို့လောဟိတံပဝိတ္တိ ဥပါဒရူပံဝိတုဒ္ဒံဟောတိသွေးတွေဟာကြည်လင်လာတဲ့အဲ့ခါကျတော့သွေးတွေကြည်လင်လာတယ်ရုပ်ခန္ဓာကိုယ်ကလည်းပဲတန့်ရှင်းစင်ကြယ်ပြီးတော့လာတတ်တယ်ဒါဒါပဏိတစေတစာယုတ်လို့ခေါ်တယ်မွန်မြတ်သော စိတ်ကြောင့်ဖြစ်ပေါ်လာသောရုပ်ထုချချက်တွေမွန်မြတ်သောစိတ်ကြောင့်ဖြစ်ပေါ်လာသောသန့်ရှင်းစင်ကြယ်သောစိတ်ကြောင့်ဖြစ်ပေါ်လာသောရုပ်တရားတွေခေါ်တယ်အဲ လောဘဒေါသတရားတွေအလွန်နှဲသွားပြီလေအလွန်နှဲသွားပြီမကောင်းတဲ့စိတ်တွေလည်းအလွန်နှဲသွားပြီတစ်ခါတစ်ခါမှသူကပေါ်တတ်တယ်အဲဒါလို့မကောင်းတဲ့စိတ်တွေကင်းသွားပြီဆိုရင်ကိုရောစရောဘယ်လိုနေမလဲအချမ်းသာဘူးလားဆင်းရဲတယ်ဆိုတာဟာမကောင်းတဲ့စိတ်မကောင်းတဲ့ရုပ်ရုပ်ဆင်းရတာကိုမကောင်းတဲ့စိတ်တွေခဏခဏဖြစ်စိတ်ထဲမှာဆင်းရဲတယ်မကောင်းတဲ့ရုပ်တွေဖြစ်ပေါ်လာရင်နာတာကျင်တာကြိုက်တာခဲတာဒါတွေထပ်တလဲလဲဖြစ်နေရင်စိတ်ထဲမှာဆင်းရဲတတ်တယ်တဲ့ ဒုက္ခဝေဒနာတွေနဲ့ယဉ်နှီးနေရရင်ရင်ဆိုင်နေရရင်ကိုရောစရောမဆင်းရဲပဲဘူးလားသင်တတ်တယ်ရိသထက်ကထွက်ပြေးခြင်းနဲ့စိတ်ဖြစ်ပေါ်လာတယ်။အော်တရားဆိုများဒါများလားလို့ရိသထက်လာတော့ငါဒုက္ခလာဝယ်စားတယ်လို့ပဲယောဂီကဖြစ်တတ်တယ်။တချို့မျက်ရည်တွေကြာလို့အရှင်ပြားများတရားတရားဆိုတာကောင်းတယ်ကောင်းတယ်ဆိုတာတပည့်တော်မှာဗျာတခုမှမကောင်းပါဘူး။ရှင်ပြားတို့တရားဒီလိုပဲလားဗျာတဲ့။မဟုတ်သေးပါဘူးလေရှေ့ဆက်ကြိုးစားအပ်တော့ပါအောင်ပြောရတယ်။ချော့မဟုတ်ပြီးတော့ပြောရတာပါပဲ လန်းဆန်းလာမယ်ကိုရောစရောလန်းဆန်းလာမယ်တခါခန္ဓာကိုယ်တစ်လုံးလုံးမှာချမ်းသာပြီးတော့နေမယ်ကောင်းပြီးတော့နေမယ်ထွေးထွေးပြီးတော့နေမယ်အဲ့ဒီသဘောတရားကဘာသဘောတရားလဲလဲပိဋိသံဘောစဉ်ရဲ့ကိစ္စသဘောတရားတွေပိဋိသံဘောစဉ်ကပိဋိသံဘောစဉ်တရားသည်ဩဒကြပိစုပဋ္ဌနောတက်ကြွသည့်ရဲ့ဖြစ်ဖြစ်ယောဂီညာဓမ္မထင်ရှား၍လာ၏တက်ကြွသည့်ရဲ့ဖြစ်ဖြစ်ယောဂီညာဓမ္မထင်ရှား၍လာ၏ခန္ဓာကိုယ်ပေါ်ပေါ်ပါပါဖြစ်နေတတ်တယ်ဒါပိစုပဋ္ဌာန်သဘော ယောဂီညာထဲမှာပိဋိသံဘောဇဉ်တရားရဲ့ပစ္စုပ္ပထံသဘောထင်ရှားလာရင်တဲ့ခန္ဓာကိုယ်အထက်ကိုတက်နေတယ်လို့ထင်ရှားတယ်ကြွားပြီးနေတယ်လို့ပဲလမ်းများရှားရင်ညာလန်းတယ်ပဲလန်းတယ်ညာလန်းတယ်ပဲလန်းလှမ်းသွားတာနှဲများဟောကောင်းကင်ကိုပြန်ခါနီးအာယူအာယူနေတဲ့နှဲများလို့ပဲအပေါ်ကိုများကြွားနေသလားတို့ထင်ရတယ်ခြေတော်လေးမြကြီးများထိမှထိရလားတို့ထင်ရတယ်အပေါ်ကိုကြွားနေတယ်လို့လို့ပြန်နေတယ်လို့ထင်ရှားရတယ်အဲ့ဒါ လိုက်ကညာလန်းတယ်ပဲလန်းတယ်ညာလန်းတယ်ပဲလန်းတယ်လိုက်ချောင်ရင်ချောင်ရင်နဲ့ခန္ဓာကိုယ်အပုပ်ကျွမ်းနေတယ်လို့ထင်ရှားတယ်တခါတခါမှာတခါလဲဟိုလေအကြီးပေါ်မှာသွားနေရတယ်လို့ပဲတခါတခါသာမန်တလင်းပေါ်မှာလမ်းချောင်နေပြီအောက်တခါလဲနိမ့်နိမ့်ပြီးတော့ဆင်းသွားတယ်လို့ပဲတခါတခါလဲခန္ဓာကိုယ်အပေါ်မှာပြန်နေတယ်လို့ပဲထင်ရှားတတ်တယ်အဲ့ဒီသဘောတရားတွေမထင်ရှားဘူးလားမထင်ရှားဘူးလားအင်းအဲ့ဖြစ်တတ်တယ်တဲ့ရှင်လန်းပြီးတော့ပေါ့ခန္ဓာကိုယ်ကอืม ရေပေါ်မှာဘုံတော်များပေါ်နေတယ်လို့မျောနေတယ်လို့ပဲပပပပဖြစ်နေတတ်တယ်အလွန်ပေါ်တယ်အဲ့အဲ့ဒီတရားဖြစ်ပေါ်လာပြီဆိုရှင်တော့ရေပေါ်မှာဘုံတော်လေးဘယ်လိုနေလဲပေါ်ပြီးတော့သွားနေဘူးလားပေါ်ပေါ်ပါပါလေးသွားနေလို့ပဲတဲ့ခန္ဓာကိုယ်အမတန်ပေါ်ပါပြီးတော့အမတန်ထိုင်ကောင်းပေါ့နှစ်နာရီသုံးနာရီဆိုတာခဏလေးလိုပဲထင်ရတယ်အရင်ကတဏှာရလောက်တာထိုင်နေတဲ့ယောဂီကဒီတရားဒီပဋိသင်္ဘောစဉ်ပြစ္ဆုပ္ပထာညာထဲမှာပေါ်လာပြီဆိုရင်နှစ်နာရီသုံးနာရီက ခဏလေးလောက်ပဲထင်ရတယ်အမတန်ထိုင်ကောင်းတယ်မိတ်ထားတဲ့မျက်စိမဖွင့်ခင်ဘူးထိုင်ထားတဲ့ဣရိယာပုဂ္ဂိုလ်မထားခင်တော့ဘူးအဲ့ဒါတော့ဒီအမှန်ကောင်းသူလာတယ်အဲ့ဒါပိဋိတံဘောဇဉ်တရားရဲ့ပြစ္ဆုပဋ္ဌာန်သဘောတွေပဲတဲ့အဲ့ဒီသဘောတရားများယောဂီများမှာတော်တော်လေးရစ်ကျက်နေတဲ့ယောဂီမထင်ရှားပြီဘူးလားဟွန်းအဲ့ဒီအာလောခန္ဓာကိုယ်တစ်ခုလုံးမှာချမ်းသာပြီးတော့ကောင်းနေတဲ့သဘောအကုန်လုံးဟာပိဋိတံဘောဇဉ်ရဲ့အစသာတိပဲယောဂီတို့ ခန္ဓာကိုယ်ပေါ်ပေါ်ပါပါအေးအေးဆေးဆေးထွေထွေနွေနွေအဲရွှင်ရွှင်လန်းလန်းကြည်ကြည်ရွှင်ရွှင်ဖြစ်နေတဲ့သဘောတရားအကုန်လုံးဟာဘာသဘောလဲလဲပိဋိသဘောစဉ်တရားရဲ့သဘောတရားတွေပဲကိုရောစီရပေါ်ပေါ်ပါပါဖြစ်ပြီးတော့နေကောင်းထကောင်းဖြစ်ပြီးတော့အရင်ကနေထိုင်မကောင်းတဲ့ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်တွေကဒီအချိန်ကြာတော့ကျမ်းမာရေးကောင်းနေတတ်တယ်ကျမ်းမာရေးကောင်းနေတတ်တယ်ဒါသွေးတို့ရှိတဲ့ပုဂ္ဂိုလ်တွေဘာတွေဆိုရှင်အဲ့ဒီနေရာမှာသွေးတို့တွေဘာတွေမရှိတော့ဘူးပဲခိုင်းပျောက်ကင်းမိနေတတ်တယ် အဲ့ဒီသဘောတရားအလုံးဟာပိဋိတံဘောစဉ်ရဲ့လက္ခဏာရတာပြစုပဋ္ဌာန်သဘောပဲတဲ့ဒီကောင်းတဲ့အတွက်ကြောင့်သူကမှန်ကောင်းရင်ကောင်းရင်မှန်ကောင်းရင်ကောင်းရင်ကောင်းရင်နဲ့မှန်ထိုင်လေကောင်းလေထိုင်လေကောင်းလေကောင်းလေထိုင်လေဖြစ်ပြီးတော့အမှန်နေကောင်းပြီးတော့သိခနဲ့ညိတ်အိတ်ခနဲ့ညိတ်ခနဲ့ဖြစ်ဖြစ်သွားတာပဲဖြစ်တတ်တယ်ကမ္မထမ်းဆရာကဒါနိဗ္ဗာန်မဟုတ်သေးဘူးလို့ပြပြခါခါကြီးပြောလိုက်ရင်ယောဂီစိတ်ဓာတ်ကျသွားတတ်တယ် ကမ္မထဆရာကအကောင်းပါတယ်ဒီထက်ကောင်းတဲ့နေရာလေးရှိပါသေးတယ်ယောဂီလို့ပြောရတယ်သူအတောင်ဒီပြီးတော့ဗျာနိဗ္ဗာန်ဆိုတာလူကျင်တာအခုမှမရတော့တာပါပဲယောဂီကဒီပြီးတော့နိဗ္ဗာန်ရပြီဗျာနိဗ္ဗာန်မှချမ်းသာတာဗျာရှင်ဖျားကိုလမ်းပြသွားဒီပြီးတော့နိဗ္ဗာန်ရပြီကျေးဇူးတင်လိုက်တာဗျာလို့ပြောတတ်တယ်အဲတရားသိခါကျတော့သူထက်ကောင်းတဲ့နေရာလေးကြံသေးတယ်ယောဂီပြောရတယ်သူထက်ကောင်းတာလေးကိုတော့မလိုချင်ဘူးလားလို့မေးရတယ်လိုချင်တာပေါ့ဗျာကဲဆက်အထုတ်ပါဦးလို့အပေးရတယ်အဲ့ဒါလေးတွေ တချို့ယောဂီအဲ့ဒီသဘောတွေမထင်ရှားရဘူးလားဒါကြောင့်သူ့နိဗ္ဗာန်လို့ထင်တယ်ယတယတသမာဓတိခန္ဓာနာဥဒယံဗယံလဘတိပိတိပါမဥဇံအမတနာဝိဇနတံယောဂီကဒါနိဗ္ဗာန်ပဲလို့ထင်သွားတတ်တယ်ယတယတသမာဓတိခန္ဓာနာဥဒယံဗယံလဘတိပိတိပါမဥဇံအမတနာဝိဇနတံဒီတရားနိဗ္ဗာန်ပဲလို့ထင်သွားတတ်တယ်နိဗ္ဗာန်နဲ့မှားတာတော့နေရာဘာနေရာတဲ့လဲ နိဗ္ဗာန်နဲ့မှားတာသောနေရာသိကြမှာအဲ့ဒါနိဗ္ဗာန်နဲ့မှားတတ်တယ်ဘုရုတန်နဲ့တဲ့ကမ္မထဆရာဆိုရင်မျက်စိလဲပြီးတော့ညွန့်ပြန်သွားတတ်တယ်ယောဂီမှာလမ်းဘက်ကနေပြီးတော့ညံစင်လာပြီးထွက်သွားရတတ်တယ်အဲ့ဒါဒီထားရတယ်ဒါဒီထားရတယ်ကောင်းတော့ကောင်းတယ်ဒါပေမဲ့ဗာလဲအပြစ်ရှိတော့ကောင်းခြင်းနိဗ္ဗာန်နဲ့မှားတတ်တယ်ကမ္မထဆရာသိရကြည့်တယ်အဲ့ဒီနေမှာသံသာတိသိရကြည့်တယ်ကဲသံဖို့လေးဆိုရအောင် နှစ်သိရောင်ရဲဝမ်းလဲမြောက်သည်ရုပ်ကောင်းရုပ်သာပြန်နှံ့စေသည်ကိုယ်စိတ်ပေါ်လျက်ကြွတတ်ခြင်းသည်မြတ်ပေတီမှန်သည်ဘောဇင်မီကဲ့သို့နှစ်သိရောင်ရဲဝမ်းလဲမြောက်သည်ဒါကလက္ခဏာသဘောနှစ်သိရောင်ရဲဝမ်းလဲမြောက်သည်နှစ်သိရောင်ရဲဝမ်းလဲမြောက်သည် ပေါ်နေတဲ့အာယုံပေါ်မှာမှန်ရင်မှန်ရင်နဲ့နှစ်သိပြီးတော့ရောင်ရဲပြီးတော့ဝမ်းမြောင်နေတတ်တယ်တဲ့ဝမ်းသာနေတတ်တယ်တဲ့ဒါလက္ခဏာသဘောပဲတဲ့ရုပ်ကောင်းရုပ်သားပြန်နှံစေပြီဒါကရာဘခေါ်တဲ့ကိစ္စသဘောရုပ်ကောင်းရုပ်သားပြန်နှံစေပြီရုပ်ကောင်းရုပ်သားပြန်နှံစေသည် ခန္ဓာကတကုံလုံးမှာချမ်းသာနေတတ်တယ်ထွေးနွေးပြီးတော့နေတတ်တယ်နေကောင်းထိုင်ကောင်းဖြစ်နေတတ်တယ်တဲ့အဲ့ဒါရာသခေါ်တဲ့ပိဿသဘောပဲတဲ့ကိုစိတ်ပေါ်လျက်ကြွတ်တဲ့ခင်သည်ကိုစိတ်ပေါ်လျက်ကြွတ်တဲ့ခင်သည်ဒါကပိစုပဋ္ဌာန်ရဲ့သဘောကိုရောစေရောပေါ်ပေါ်ပါပါဖြစ်ပြီးတော့ခန္ဓာကိုယ်အထက်ကိုကျွမ်းနေတယ်လို့ထင်ရတတ်တယ် မြေကြီးနဲ့ခြေနဲ့မထိသလိုကြားပြင်းနဲ့ကိုယ်နဲ့မထိသလိုဖြစ်နေတတ်တယ်ဒါပိစုပဋ္ဌာန်သဘောကိုယ်စိတ်ပေါ်လျက်ကြွတ်တတ်ခြင်းသည်မြတ်ပီတိမှန်သည့်ဘောဇင်မီဒါပိဋိသံဘောဇင်ရဲ့သဘောတရားတွေပါပဲတဲ့နှစ်သေးရောင်ရဲ့ဝမ်းလဲမြောက်သည်ရုပ်ကောင်းရုပ်တံပြန့်နှံ့စေသည် ကိုသိပေါ်လျက်ကြွတတ်ဖြင့်သည်ကိုသိပေါ်လျက်ကြွတတ်ဖြင့်သည်မြတ်ပေတိမှန်သည်ဘောဇင်မီမြတ်ပေတိမှန်သည်ဘောဇင်မီသို့လွယ်ပါလေ ပီတိသံဘောဇဉ်ရဲ့သဘောတရားတွေပေါ့ကိုကိုကိုအကက်ခါပေါ့ဘယ်လိုအခြေအနေမှာရှိတယ်ဆိုတာကိုအသိဆုံးပါပဲဒါအကက်ခါကိုကိုကိုပြန်စစ်စစ်ဖို့ရန်ဖြစ်တဲ့ပုဂ္ဂိုလ်များလည်းဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရှိကိုတွတ်တဲ့အောင်အထုဖို့မဖြစ်သေးတဲ့ပုဂ္ဂိုလ်ရဖြစ်အောင်အထုဖို့ဒါလေးတွေဟောပေးတာပါပီတိသံဘောဇဉ်ဖြစ်ခြင်းအကြောင်း17ပါးရှိတယ်ပီတိသံဘောဇဉ်ဖြစ်ခြင်းအကြောင်း17ပါးရှိတယ်တိဗုဒ္ဓနုတ္တိ အရဟံသမ္မာသမ္ဗုဒ္ဓစရှိတဲ့ဖယားရှင်ရဲ့ဂုဏ်တော်ကြီးစုတော်ကိုပွားများတဲ့ပုဂ္ဂိုလ်တန်တမှာပီတိသံဘောဇဉ်တရားဖြစ်တတ်တယ်။ပီတိဖြစ်တတ်တယ်။ဖယားရှင်ရဲ့ဂုဏ်တော်ကြီးစုတော်တွေကိုအာယုန်တို့နှလုံးသွင်းတဲ့ပုဂ္ဂိုလ်မှာခန္ဓာကိုယ်မှာပီတိသံဘောဇဉ်တရားဖြစ်တတ်တယ်။ဒါကြောင့်တရားထိုင်တဲ့အခါဒုက္ခဝေဒနာတွေအလွန်ပြင်းထန်နေတဲ့အခါမှာစိတ်လက်မချမ်းမသာဖြစ်နေတဲ့ယောဂီများဟာအဲ့ဒီဝိပဿနာအာယုန်ကိုခဏထားပြီးတော့ ဗုဒ္ဓနုတ္တိဘဝနာကိုကြွားခိုင်းရတယ်ဒုက္ခဝေဒနာတွေလွန်ပြင်းထန်နေရင်စိတ်ဆင်းရဲရတော့ရှိကိုမတုတ်တယ်တော့ဘူးတရားကအဲ့ဒါလို့ခံမျိုးမှာဘုရားဂုံတော်ကိုကြွားရတယ်ယောဂီတို့ဘာကိုကြွားရတယ်လဲဘုရားဂုံတော်ကြွားရတယ်ဒုက္ခဝေဒနာအလွန်ပြင်းထန်နေရင်ကိုရောစရာသိပြီးတော့ဆင်းရဲနေရင်ရှိကိုမတုတ်နိုင်ပဲဖြစ်နေရင်ရှိဆက်မမှန်နဲ့တော့ဘုရားဂုံတော်ဗုဒ္ဓဂုံတော်ကိုကြွားများရတယ်အရဟံဂုံတော်ဖြစ်ဖြစ်သမ္မာသမ္ဗုဒ္ဓဂုံတော်ဖြစ်ဖြစ်မိမိကျွမ်းကျင်တဲ့ဂုံတော်တစ်ခုခုကြွားရတယ် အဲ့လိုပွားလိုက်ပြီဆိုရင်ပီတိတရားဖြစ်ပေါ်လာတတ်တယ်ပီတိတရားဖြစ်ပေါ်လာပြီဆိုရင်တော့ဒီအဲ့ဒီဒုက္ခဝေဒနာကင်းစင်ပြီးတော့သွားတယ်ဒါကြောင့်ဒုက္ခဝေဒနာပြင်းထန်လာတဲ့ယောဂီများမလိုရမလဲဗုဒ္ဓနုတ္တိဘဝနာကိုပွားပေးပါအာယုံပြောင်းလိုက်ရတယ်အာယုံပြောင်းပေးရတယ်ဒါရောက်တိဗုဒ္ဓနုတ္တိဖရာရကုံတော်ပွားများရင်ပီတိဖြစ်နိုင်တယ်နှစ်ဓမ္မနုတ္တိသွားကတ္တအစရှိတဲ့ တရားတော်ရဂုဏ်တော်ကိုပွားများရင်ပီတိဖြစ်နိုင်တယ်တရားရဲ့ဂုဏ်တော်ကိုပွားများရင်ပီတိဖြစ်တတ်တယ်တရားအထုရင်အထုရင်နဲ့ကိုတရားကိုဝမ်းသာပြီးတော့ဖြစ်လာရင်လည်းပဲပီတိဖြစ်တတ်တယ်။အော်အရင်ကဆိုရှင်ကတရားအမထုဘူးဘာမှမသိချဘူးခုတော့ရိတာတက်ရောက်တော့တရားတွေနိုင်ကြရတရားကိုအထုရတော့ငါအမတန်ဝမ်းသာတာအမတန်ချမ်းသာတာပဲဆိုပြီးတော့ကိုအထုတဲ့ကိုတရားပေါ်မှာနှစ်သက်ပြီးတော့လည်းပဲပီတိဖြစ်ပေါ်လာတတ်တယ်။အဲ့ဒီသဘောတရားယောဂီမြတ်မထင်ရှားဘူးလား။ တချို့ယောဂီယာတွေကတော့တခါအမိမေဖေတွေကတခါအတင်းလာသင်ထားတာကိုဖောင်ထက်ရောက်နေတယ်လို့ပဲအဲ့ဒီအဲ့ဒီယောဂီများမှာတော့ဘောဇင်ချိုမလွယ်ဘူးပေါ့တရားကျေစုကိုပြုဖို့မလွယ်ဘူးသုံးသံဃာနုတတိသံဃာတော်အများရဲ့ဂုဏ်ကျေစုကိုပွားရင်လည်းပဲပိဋိသံဘောဇင်ဖြစ်နိုင်တယ်မြတ်စွာဘုရားရှင်တိပိဋကသဝကသံဃာတွေအရိယသဝကသံဃာတွေပုထုဇဉ်သံဃာတွေ မြတ်စွာဘုရားရှင်သာသနာတော်ကြီးမပြည့်မစျောက်ထိမ့်သိမ်းထားတာသံဃာတော်တွေပဲသံဃာတော်ကြီးထိမ့်သိမ်းထားတဲ့အတွက်ကြောင့်သာသနာတော်ရှိနေတာပဲဒီတရားရဲ့တို့နာကြရတော့အထောက်အထားပဲဆိုပြီးတော့သံဃာတွေပေါ်မှာကျေးဇူးတင်ပြီးတော့သံဃာဂုဏ်တော်အယူပြုပြီးတော့လည်းပဲပီတိသံဘောဇင်ပြဖြစ်တတ်တယ်သာသနာတော်ကိုထိမ့်ထားတယ်ဆိုတာသံဃာတော်တွေပဲယောဂီတို့လူတွေမဟုတ်ဘူးသာသနာတော်ထိမ့်ထားတာဘယ်သူတွေထိမ့်ထားပါလဲသံဃာတော်တွေသံဃာတော်တွေလူတွေမဟုတ်ဘူးလူတွေမဟုတ်ဘူးဒါကြောင့်သံဃာဂုဏ်တော်ကိုကျေးဇူးတင်ပြီးတော့ သံဃာဂုံတော်ကိုအောက်မေ့ရခံမှာလည်းပဲပီတိဖြစ်တတ်တယ်သုံးသီလနုဒတိမိမိဟမ်လေးလေးသီလနုဒတိသီလနုဒတိဆိုတာမိမိရဲ့ကိုယ်ရစ်သီလကိုအောက်မေ့တဲ့ခံမှာလည်းပီတိဖြစ်တတ်တယ်သီလနုဒတိတဲ့ဩငါလူဖြစ်လာတဲ့အချိန်ကအစဒီနေ့အထိပဲငါးပါးသီလတွေခိုင်မြဲလာတာပါပဲအဲဆွေကောင်းမျိုးကောင်းမိကောင်းဖာကောင်းကနေပြီးတော့မွေးလာတယ်ငါဖြစ် ကိုကြီးသီလတရားတွေခနေ့ဒီတစ်ခါမှမပြတ်စီဘူးကိုကြီးငါးပါးသီလခိုင်မြဲလာတာပါပဲဆိုပြီးတော့မိမိရဲ့သီလခိုင်မြဲမှုကိုပြန်တရိရတဲ့ခါမှလည်းပဲပီတိဖြစ်ပေါ်လာတတ်တယ်ယောဂီတွေဆိုရှင်တော့ချက်ပါးသီလခိုင်ယူထားတယ်ငါယုဒထက်ကလာတဲ့စာအနေကစာခနေ့ဒီချက်ပါးသီလဆိုတာတစ်ခါမှပြတ်ဖို့တာမရှိဘူးတရိမရခဲ့ဘူးဆိုပြီးတော့မိမိသီလတရားတွေပေါ်မှာကျင့်နဲ့အားရပြီးဖြစ်ပေါ်လာတဲ့အခါလည်းပဲပိဋိသံဘောဇင်ပြဖြစ်ပေါ်လာတတ်တယ်တဲ့ဟုတ်ရဲ့လားတိလားစင်ကြဖို့မလိုဘူးလားယောဂီတွေ သီလစင်ကြယ်မလို့ဘူးလားอืมသီထားလားသီလအရေးကြီးတယ်သီလမစင်ကြယ်လို့ယောဂီတွေကတရားတွေအောက်တန်ပြန်ကြာသွားတာအများကြီးပဲလားသီလမစင်ကြယ်လို့တလောကယောဂီနှစ်ယောက်သူ့အမနဲ့သူ့ညီမလေးလာလာလျှောက်တယ်ပြန်ခါနေကြတယ်ယောဂီတွေပြန်တော့မှလားပြန်တော့မှဗျာသူ့အမကအငယ်မလေးကဗျာတဲ့ခဏခဏ သီလကျိုးတယ်သူ့ကိုထိမ့်ထိမ့်နေရတယ်ဒါကြောင့်ဒီပြီးတော့မှလည်းပဲပြန်လာတော့မယ်ဗျာရှာတော့သူ့ညီမလေးကတပြီးတော့ခန့်မှာသူကညာတာမကြမကြလာစားတယ်ဗျာသူ့အမကြီးပြန်ပြတော့သူ့အမကြီးကမျက်နှာပြဲသွားအဲ့နေအောင်အမကြီးကတပြီးတော့ကြံခန့်မှာမကြမကြညာတာလာစားတယ်ကော်ဖီလာဖြော်သောက်တယ်တဲ့မုတ်ရီလာစားတယ်ဗျာတဲ့အငယ်မလေးကမခံတော့ဘူးအစားတွေကနေပြီးတော့တိုင်ပင်ပြီးမှမလာပဲဘူးအဲ့ဒါညီမလေးကိုပြောတော့ညီမလေးအမောက်ပြန်ပြောတာပေါ့ ယောဂီညတာစားလို့ရရလားကြိုက်တာစားပေါ်လေစားရင်ဘာဖြစ်သွားမလဲသီလပြည့်စည်သွားမယ်ဒါတိထားရတယ်ဒါတိထားရတယ်ဒါကြောင့်မို့သီလပြည့်စည်လုံးလို့ယောဂီတွေကြားမတွတ်တဲ့တာကြားမတွတ်တဲ့ဘူးတချို့ယောဂီတွေကဒီနေ့လာလဲထားပဲဒီနေ့လာလဲထားပဲဘာမှမတွတ်တဲ့ဘူးတခါတခါတွတ်တယ်လို့ဖြစ်အောက်ပြန်ပြန်ဆင်းသွားပြန်ရော့ သီလာနုဒတိလေသီလာကိုဆင်ခြင်တဲ့ခံရလဲပဲမိမိသီလာပြည့်စုံတာကိုဆင်ခြင်လိုက်တဲ့ခံရလဲပဲပိဋိသံဘောဇင်ပြဖြစ်နိုင်တယ်ငါသာဂာနုဒတိမိမိလှူဒန်းထားတဲ့ပိကံစွက်ကြက်လှူဒန်းထားတဲ့ဒါနကုသိုလ်ကိုဆင်ခြင်တဲ့အခါမှာလဲပိဋိသံဘောဇင်ဖြစ်နိုင်တယ်ပင်ကန်းတို့ဆွန်းတို့ကြောင်တို့ဆေးတို့စသဖြင့်ပေါ့မိမိလှူဒန်းထားတဲ့ခက်ခက်ခက်ခက်စုဆောင်ပြီးလှူဒန်းထားတဲ့ဒါနကုသိုလ်တွေကိုပြန်စဉ်းစားလိုက်တဲ့အခါမှာ ပေကံစွန့်ပြတ်ထားတဲ့ဒါနကုသိုလ်ကိုပြန်စဉ်းစားလိုက်တဲ့အခါမှာလည်းပဲဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးတော့ပီတိတွေဖြစ်ပေါ်လာတတ်တယ်။ဒါလည်းထင်ရှားတာပါပဲနော်။ထင်ရှားမထင်ရှားဘူးလား။၆ဒေဝတာနုဒတိဒေဝတာနုဒတိဆိုတာနန်းများရဲ့နန်းပြည်မှာရှိတဲ့နန်းတွေကိုအောက်မေ့ပြီးဖြစ်ပေါ်လာတဲ့သဘောဆိုတာကနန်းပြည်နန်းလောကမှာဖြစ်နေတဲ့နန်းတွေဟာဒါနတိလစကြတဲ့ကုသိုလ်ကောင်းမှုတွေရှိလို့သူတို့ဟာနတ်ပြည်မှာဖြစ်နေတာပဲငါလည်းပဲသေရခါကျတော့နတ်ပြည်မှာသွားဖြစ်နိုင်လောက်အောင် ဒါနသီလစတဲ့ကုသိုလ်တွေငါပြုမှတော်မယ်ဆိုပြီးတော့နန်းတွေကိုအားကြပြီးတော့ကုသိုလ်ပြုတာကိုနတ်ပြည်မှာဖြစ်ခင်တဲ့ဆန္ဒနဲ့နန်းတွေကိုအားကြပြီးတော့ကုသိုလ်ပြုတာကိုဒေဝတာလို့တတိလို့ခေါ်တယ်။ယောဂီများဆိုရင်ဘာမှဖြစ်ခင်တာလဲ။ဘာဖြစ်ခင်တယ်လဲ။ဟောရန်ကုန်မှာလည်းဖြစ်ခင်တာပေါ့။ဟွန်းဘုန်းကြီးတော့မဖြစ်ခင်ပါဘူးစီစားဆန်ရှားနဲ့။စီရှားနဲ့ဆန်ရှားနဲ့ဆာရှားနဲ့ အကုန်လုံးရှားတဲ့နေရာမှာတော့မဖြစ်ခင်ပါဘူးဖြစ်နိုင်ရင်တော့ဒီတချမ်းသာတဲ့ပုံကတော့ဖြစ်ခင်တာပါပဲခွန်ဥပသမနုတ္တိဥပသမနုတ္တိဆိုတာဟာမိမိတဏ္ဍာမှာသမာဓိဝိပဿနာဉာဏ်စွမ်းရောက်ကိလေသာတွေကင်းနေတယ်အရင်ကလောဘဒေါသမောဟတွေအများကြီးဖြစ်နေတယ်အခုတတိပဋ္ဌာန်တရားအထုတ်လာတော့လောဘတွေနည်းလာတယ်ဒေါသတွေနည်းလာတယ်မောဟမာနတွေနည်းလာတယ် စဉ်းစားတဲ့ယောဂီကအော်အရင်ကဆိုရင်ငါမှကိလေသာတွေအများကြီးပဲအခုကျတော့ဒီလောဘဒေါသစာကိလေသာတရားတွေငါမှမဖြစ်တော့ဘူးမရှိတော့ဘူးဆိုပြီးတော့မိမိတန်တာမှာကိလေသာငြိမ့်နေတာကိုစဉ်းစားတဲ့အခါကျတော့ဝမ်းသာမလားဝမ်းလဲမလားအဲ့လိုဝမ်းသာလာတဲ့အခါမှာလည်းပဲဥပဒမနုတတိဖြစ်ပြီးတော့ပိဋိသံဘောဇဉ်တရားဖြစ်တတ်တယ်အိမ်မာနေတော့ကလည်းအခုရေသမာနေတာလည်းကိလေသာတွေဘလို့နေတယ်လဲရေသာရောက်တော့ကိလေသာပိုလာသလားနှဲသွားသလားဘယ်လောက်နှဲသွားသလဲ အများကြီးနေသွားတယ်ဟုတ်လားအကိလေသာနဲတာကိုပြန်စင်းစားလိုက်ရင်ဝမ်းမသာဘူးလားအဲ့ဒါဥပဒမနုတတိလို့ခေါ်တယ်ကိလေသာငြိမ့်နေတာကိုကိလေသာမိမိခန္ဓာကိုကိလေသာတွေငြိမ့်အေးနေတာကိုစင်စားတဲ့ကဝမ်းသာတတ်တယ်တဲ့အဲ့ဒီခါမှလည်းပီတိဖြစ်ပေါ်လာတတ်တယ်ရှေ့လူခပုဂ္ဂလာပရိဝေဇနတာတထာတရားနဲတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတထာတရားမွဲခြောက်တဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ပါတထာတရားမရှိတဲ့ပုဂ္ဂိုလ် ဘုရားကိုသိပြီးတော့မယုံသေးတာတရားကိုမယုံသေးတာသံဃာကိုမယုံသေးတာတရားအထောတာမလုံလားတဲ့ပုဂ္ဂိုလ်တွေတရားတရားနဲ့တဲ့ပုဂ္ဂိုလ်ရောရှောင်ကျင်ပါအဲဒါလူခပုဂ္ဂလဆိုတာတထမွဲ၆တဲ့ပုဂ္ဂိုလ်အဲရှောင်ကျင်ရမယ်ယောဂီတွေမှာတချို့ယောဂီတွေတရားတရားမနှဲဘူးလားနဲတယ်အတန်နဲ့တချို့တချို့ကယောဂီဖြစ်ပြီမှတရားတရားလွန်နေတာပဲတရားလည်းကောင်းအာမထုတ်ဘူးဟိုနာမှာစကားတပြောပြောသာကလေးယောဂီဒီနေရာမှာစကားတပြောသာကလေးယောဂီတွေတခါလဲနှစ်ယောက်မစုနဲ့စုရင်သာကလေးယောဂီဖြစ်ပြီပဲ ဘုန်းကြီးမျက်လုံးကလည်းကြီးတယ်ကြီးတဲ့နေရာတွေစာကလေးယောဂီပဲမြင်တယ်ယောဂီတွေတဲပြီးတော့မြင်ယောဂီအစစ်တွေတဲမြင်ခဲ့တာပဲအဲသူတို့ကလည်းသိတယ်သူတို့ကသိတယ်ဘုန်းကြီးဖမ်းမြင်လာတဲ့တခါလဲခွာလိုက်တာတခါလဲသူတို့ကတော်သေးတာပေါ့ဆိုရတာပေါ့ကိုသိနေတာပုဂ္ဂလသေဝနာတာတထာတရားရှိတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါတထာတရားဆိုပြေသူတထာတရားအားကောင်းတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့နေပါ ကိုယ်ကပါလေတရားတရားအာကောင်းသူတရားတရားဆိုပြည်သူရှေ့ကတရားတရားမွဲ၆သူ ကိုယ်ကတရားတရားဆိုပြည်သူ30ပါဒရဏိယသုတ်တန္တပစ္စောကနာတာယတနာ၃ပါးဂုံကျေစုကိုဖော်ပြတဲ့တရားကိုနာကြားပါယတနာ၃ပါးဂုံကျေစုကိုဖော်ပြတဲ့တရားကိုနာကြားပါလိမ့်နေတဲ့တရားကိုနာကြားပါ သခင်ဆိုတဲ့တရားကိုမနာပါနဲ့တဲ့ဒါပေမဲ့ယောဂီတွေကသခင်ဆိုတဲ့တရားမှနာကျင်တယ်သူကရိုးရိုးတရားတရားဖြစ်စေတာတရားဆိုရှင်အဲဒီတရားကတည်ရိုးတကူသခင်ဆိုတဲ့တရားမျိုးမှာယောဂီတွေကနာကျင်တယ်တဆရာပါတယ်လေယတနာသုံးပါးရဲ့ဂုဏ်ကျေးဇူးကိုဖော်ပြတဲ့တရားကိုနာကြရမယ်လိမ့်နေတဲ့တရားကိုနာကြရမယ်အသိအလိမ္မာဉာဏ်ပညာကိုဖော်ပြတဲ့တရားကိုမလိုရမလဲ သခင်ဆိုပြတဲ့တရားကိုလည်းပဲနာကြရမလား17တထာတိမုဒ္ဒတာပိဋိသံဘောစဉ်ဖြစ်ပေါ်ဖို့ရန်လိုအပ်မြဲစိတ်ကိုကိုက်ညွန်ပြီးတော့နေပါပိဋိသံဘောစဉ်တရားတွေမိမိခန္ဓာကိုယ်မှာဖြစ်ပေါ်လာဖို့ရန်စိတ်ကိုအမြဲတမ်းကိုက်ညွန်ပြီးတော့ထားပါပေါင်းလိုက်တာဘယ်နှပါလဲ17 17ပါးဗုဒ္ဓ ानु တတိဘုရားကုံတော်ကိုတတိယပါအောင်မေးပါနှင့်ဓမ္မ ानु တတိတရားကုံတော်ကိုအောင်မေးပါတတိယပါသံဃာ ानु တတိသုံးသံဃာ ानु တတိသံဃာဘုံအောင်မေးပါလေးသီလ ानु တတိမိမိရဲ့သီလကိုအောင်မေးပါငါသာဂာနုတတိမိမိလှူဒန်းပေးကံဆက်ရက်ခဲ့တဲ့ဒါနာကုသိုလ်ကိုဆင်ခြင်ပါ6ဒေဝတာနုတတိနာတွေကို